ယေရှုရှင်မဟာဗောဓိမံဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌29ရက်၄လ69ခုနေပိုင်းတွင်ဟောကြားတော်မူသောတရားတော်လူဘဝရောက်လာတဲ့လူသားတိုင်းတို့အခွင့်ကောင်းလေးမျိုးဆိုတာရှိကြတယ်ညာဟင်တို့ဖျားပွဲလို့အခုလိုကိုးကွယ်ခွင့်တာလေဒါလည်းခွင့်ကောင်းဟုတ်ကဲ့ ဟင်ဘုရားပွင့်လို့ကိုယ်ကိုယ်ပွင့်တာတာဒါပွင့်ကောင်းမယ်ပြီးတော့သူသာသနာထွန်းကားတဲ့နေရာမှာလူလာဖြစ်တာဒါလည်းပွင့်ကောင်းမယ်ဒါလည်းသူလက်ထဲရှိတယ်ဟင်သူလက်ထဲဒါလည်းရှိတာပဲဟင်ပြီးတော့တမ္မာအယူကိုယူနိုင်တာဒါလည်းပွင့်ကောင်းမယ်ဟုတ်ကလားဟင်ဟိုတို့တကယ်လို့အဲမိစ္ဆာယူကိုယူမယ်ဆိုရင် အမှားကိုလည်းအမှန်ထင်နေတယ်မှာလားအဲအမှားကိုအမှန်ထင်တာဒီလောက်ကိစ္စမရှိဘူးကအမှန်ကိုမှားသွားထင်ရင်တော့ပူဆိုးတယ်ထင်ဗျာဟင်အဲ့တော့တို့တမ္မာယူရှိတာလေဒါလည်းခွင့်ကောင်းပဲဟုတ်ကလားဗျာအဲပြီးတော့တို့အကြည်ဓာတ်6ပါးကောင်းနေတာဒါခွင့်ကောင်းပဲတဲ့အော်တို့မျက်စိကြည်ရီနာကြည်ရီတာတဲ့တို့ဒီအကြည်ဓာတ်6ပါးကောင်းတာဒါလည်းခွင့်ကောင်းပဲတဲ့ အဲ့တော့တို့ဒီခွင်ကောင်းလေးမျိုးအကုန်မကြပြီးသားထင်တယ်ဟင်အခွင်ကောင်းရနေတယ်အသုံးချရလားဒါပဲမေးတရားရှိဟင်ဟင်အခွင်ကောင်းတော့ရှိရဲ့အသုံးချသလားဟောဗျာပြေလို့ရအောင်ဗျာဟင်ဒီအခွင့်အရေးကတော့တော်တော်ကောင်းနေတယ်လို့ဆိုတယ်အသုံးချရလားပြီးရတဲ့အခွင့်ကောင်းကိုဘာလို့ဖို့ထားတော့ ဟင်အသုံးမချရင်ဘာလို့ပို့ထားတာတော့ဒီခွင့်ကောင်းနေလို့ဟင်ဟောရမေလို့ရဆိုရဟင်အဲတို့ဖျားပွင့်တဲ့ချိန်လူလာဖြစ်ဟုတ်ကလားအင်းဒါတော့အကျိုးရှိတယ်မရှိဘူးတို့ဒီပိုင်ဝင်ရှိတယ်တိအောင်လည်းကြိုးစားတယ်ထင်မလားပြီးတော့အပြည့်ရှိတယ်မရှိဘူးဒါလည်းပြီးပြင်တယ်ထင်တာပဲ သိအောင်လည်းကြိုးစားတဲ့နေထင်တာပဲအဲ့တော့တို့တတိမရှိရင်ဒါသိနေမှာမလားအဲမိမိကြံစီတဲ့အကြံစီဒါအကျိုးရှိမရှိအပြည့်ဖြစ်မဖြစ်ဟုတ်ကလားဗျပြီးတော့မိမိပြောဆိုတဲ့ပြောဆိုဒါအကျိုးရှိမရှိအပြည့်ရှိမရှိဟုတ်ကလားအဲတတိမရှိရင်သိနိုင်မှာမလားမသိနိုင်ဘူးဗျာပြီးတော့မိမိပြုကျင့်နေတဲ့ပြုကျင့်နေဒါအကျိုးရှိမရှိအပြည့်ရှိမရှိဒါလည်းတတိမရှိရင် သိနိုင်ဘူးထင်မလားဟုတ်ကလားဟောတို့ဘုရားသာသနာနဲ့ကြုံတဲ့အချိန်ကိုဒါဒီကိုဟောတာတော့ဒီလိုကြံရင်ဒီလိုပြောရင်ဒီလိုလုပ်ရင်အကျိုးရှိသည်ဟုတ်ကလားဟင်အကျိုးမဲ့သွားပြီတုံးတော့အပြစ်ဖြစ်သွားပြီအပြစ်ကင်းသွားပြီဒါသိတယ်မှာပဲဟင်အခွင့်အရေးရှိနေရင်ဒီခွင့်အရေးတို့ယူရမှာတယ်ဟဲ့အဲ့တော့တို့ အကျိုးရှိတယ်အပြစ်မဲ့လို့တစ်ဖက်ကတစ်ဖက်ကကြတော့အကျိုးမရှိဘူးအပြစ်ရှိတယ်နှစ်ပုံပုံရင်တို့ပဲဟာယူတော့များဟင်တစ်ဖက်ကအကျိုးရှိအပြစ်မဲ့တစ်ဖက်ကဟုတ်လားအကျိုးမဲ့အပြစ်ရှိဒီနှစ်ပုံဆိုရင်တို့ပဲဟာလုံးလေဒါလူတိုင်းပြောတာပေါ့ဗျာဟုတ်ကလားတတိမရှိရင်ခွဲခြားမသိရင်တို့ ဘယ်နဲ့တော့အကျိုးမဲ့အပြည့်ရှိပုံကြီးနဲ့မယူနိုင်ဘူးလားဟုတ်ကလားဟင်အကျိုးမဲ့အပြည့်ရှိပုံကြီးနဲ့ယူနိုင်ပြီဟုတ်ကလားဗျာတို့ပဲအာယုံခံစားခံစားအဲကိုယ့်ဘက်ကနေခံစားရင်တို့ခံစားပိုင်ခွင့်ရှိလို့ခံစားတာထင်လားအတိတ်ကံဘေးထင်ရောဟုတ်အတိတ်ကံဘေးကြောင့်ခံစားပြီဒါခံစားရလို့ထင်တယ်ဟဲ့ လူဘဝရောက်ရင်လူနဲ့ထိုက်တာနဲ့မိမိကံအကျိုးနဲ့ထိုက်တာနဲ့အကျိုးခံစားလို့ရှိပြီဟုတ်ကလားအဲ့ဒီအကျိုးခံစားလို့ရှိတာခံစားနေတယ်ထင်မလားဟုတ်ကလားဗျာအဲ့တော့ဒီအကျိုးခံစားလို့ရှိတာခံစားရင်းနဲ့ဒီခံစားနေတဲ့တစ်ဖက်အာယုံကိုဖြစ်စေအာယုံရဲ့တိုက်ခိုက်မှုကိုခံရတယ်မိမိပဲဖြစ်စေဟုတ်ကလားဖြစ်ပြကိုမြင်အောင်ရှုလိုက်လို့ရှိရင်အကျိုးရှိမလားနိုင်ဘူးအဲအပြစ်ကောမဲ့ဟုတ်ဟင် ဟုတ်ကလားကိုယ်ကနေခံစားနေရင်ဟုတ်ကလားကိုယ်မနဲ့ကိုဟုတ်ကလားဟိုကြက်ဆိုတဲ့ဘက်ကိုအဆွဲမရှိရင်ဟိုကောင်းပြီးမကောင်းဝင်ဟုတ်မလားဗျအဲ့တော့ဟိုကြိုက်လို့ဟိုတုံးလို့ရှိရင်ဟောဟိုကြိုက်စိတ်ကြီးနဲ့သူ့သွားခေါ်ခါရမကြဘူးလားဟင်တုံးနာကရှင်းဟုတ်ကလားပြင်းမနေတာကျဲဟုတ်ကလားဟင်တုံးနာကတော့သူဟင်းတုံးနေရတာထင်ရ ဟင်ဟိုကြက်သုံးရတာရှိလို့လားဗျဟင်ကြက်ကတော့ဟိုကြက်တမတတ်ပြီးတဲ့ဟာပေးပြီးပါပြီဟုတ်ကလားဗျာဟင်ဟောတို့အစွဲကမကုံသေးလို့ရှိရင်အဲ့ဒါကြက်လုံးပြီးဟောလောဘသိနေသုံးဟောလောဘနဲ့ပြမားနေဗျာအဲ့တို့ဒေါသနဲ့ဆိုရင်ဟောဒေါသနဲ့ပြမားတာမကြောက်ဘူးလားဗျာဟင်ဟုတ်ကလားဗျာဒီလိုဆိုရင်အပြစ်ကောင်းဖြစ်နေဘူးပြီးတော့သူ့ဘက်ကနေရှုပြီးသုံးလို့ရှိရင် ဖြစ်ပြက်မမြင်ရင်အကျိုးကမမဲ့နိုင်ဘူးလားဟုတ်ကလားဟင်ကိုယ်ဘက်ကရှိရင်ဖြစ်ပြက်မြင်တဲ့အတွက်အကျိုးလည်းရှိဟုတ်လားတရားမျိုးယုံနာတစ်ပါးအဲဖြစ်ပြက်ပုံကိုရှုပြီးဝိပဿနာညာဆင်းခြင်းနဲ့မဲ့ခင်တစ္ဆာတစ္ဆာဖြစ်မဆိုင်နိုင်ဘူးလားဆိုင်အကျိုးလည်းရှိရခင်ဗျာဟုတ်ကလားဗျာဟင်ပြီးတော့ကိုယ့်ဘက်ကနေသုံးနေတဲ့အတွက်ဟောကျဲ့ရလို့လည်းပြီးတော်ဘူးရတို့ဘာဒီမောင်ခြူတာသုံးခြူတာနဲ့ပြီးတာကျုံတာနှစ်ပါးဖြစ်ပြက် ဟုတ်ကဲ့ချင်တာတော့တော့ချင်တာလေးနဲ့ပြီးတာလေးယုံနာနမဖြစ်ပြက်ဒါပဲရှိသထင်များဟုတ်ကလားလားဒီလိုတို့တို့ဖြစ်ဖြစ်ဦးမလားဟောဘုရားကတော့ဟင်အကျိုးလည်းရှိတယ်အပြင်းဖြစ်ဟုတ်ကလားလားဟောတို့ကြက်ဘက်ကနေသုံးရင်အဖြစ်ပြက်မမြင်လိုက်တဲ့အတွက်အကျိုးလည်းမဲ့ဟုတ်ကလားကြိုက်စိတ်မကြိုက်စိတ်မတိစိတ်နဲ့ပေါ်ကားမိတဲ့အတွက်အပြစ်လည်းရှိဟုတ်ကလား အဲ့တော့တို့တရားဓမ္မတွေဒီနှစ်ပုံကိုဘယ်အပုံကိုခုလက်ထက်ကင်ထားကြလဲဗျလက်ထက်လက်ထက်ကင်ထားတာပြောတာကင်နေတာပြောတာမဟုတ်ဘူးဟုတ်ပါမလားဗျာတော့မထင်မောင်းဗျာဟင်ဟိုတစ်ဆယ်လမ်းတစ်သိကောင်းနဲ့ပြောခိုင်းမှထင်တယ်ဟင်ဟင်တို့ရွာထဲမှာ ဟိုခုနကတည်းကဘုရားပါဒနာနဲ့ကြုံတုံးဟုတ်ကလားလူဖြစ်ကြတုံးဟုတ်ကလားဘုရားကနေပြီးဟောလူဟောလူဆိုရင်တော့အကျိုးမဲ့တယ်ဟေးဟောလူဟောလူဆိုရင်တော့အကျိုးရှိတဲ့ကွဲလို့ဟောအကျိုးမဲ့တာကိုဘုရားကတားတယ်ထင်တယ်ဟဲ့အကျိုးရှိတာကိုဘုရားကတိုက်တွန်းတယ်အဲ့ဒီတိုက်တွန်းတဲ့အဆုံးမတိုင်းတို့ရွာထဲမှာလုတ်ကလားဟင်လုတ်ဘူးရတို့ပညာနယ်ပယ်ထဲမှာဟုတ်ကလားပညာနယ်ပယ်ထဲမှာ အာဝိဇ္ဇာစိတ်နဲ့လုံနေတယ်အဲ့တော့သူဟိုဘယ်လိုပဲပြောပြောရဟောရွာပဲလုံနေတဲ့အလုပ်တွေမှန်သမျှအကျိုးမဲ့နဲ့အပြစ်ရှိသေးကြီးရဲ့လားဟင်ငြင်းချင်ငြင်းမငြင်းချင်နေဗျာဟုတ်ကြဟင်ငြင်းချင်ငြင်းမငြင်းချင်နေရောမှာဗျာဟုတ်ကလားဟဲ့အဲတကယ်လို့သာတို့ဒီလိုလေးသုံးလို့ရှိရင်ခုနကတို့ပါတော့ဝယ် ဟိုနာသီဝကမှတ်တတ်တဲ့ယောဂီဒီနာသီဝကနေမှတ်သုံးနေရင်သူသူစိတ်ကြက်စီစိတ်ရောက်မလားဟဲ့ဟုတ်ကလားဗျဟင်ကြက်စီစိတ်ရောက်တော့ဘူးကိုယ်မှာကလေးနဲ့ကိုဒီလိုဆိုရင်သေကြီးသားကြက်ကိုတတ်ပြီးစားရမရောက်ဘူးလားဟုတ်ကလားဟင်တကယ်လို့တို့တတိမရှိဘူးကိုယ်တစ်ခုခုကိုကိုယ်ခန္ဓာဖြစ်စဉ်ကိုမမှတ်ဘူးဆိုလို့ရှိရင်တော့ဖြင့်ဟုတ်ပါ ဟိဒုစိတ်ဒီကြက်ပဲရောက်သွားလိမ့်မယ်ထင်မလားဟုတ်ကလားဗျအဲကြက်ပဲရောက်သွားမှာပေါ့ဟိအဲကြက်ပဲရောက်သွားလို့ရှိရင်ကြက်တီကိုအသက်သွင်းစားဘူးလားဗျဒါဆိုကြက်တီအသက်သွင်းစားမှာဟိအဲ့တော့ကြက်တီကြီးအသက်သွင်းစားတယ်ဘယ်လိုလုပ်ပြီးတော့ခဲအကျိုးရှိနိုင်မှာမလဲဟင်ဘယ်လိုလုပ်ပြီးအပြစ်ကင်းနိုင်မှာမလဲဗျဟုတ်ကလားဗျဟိဒါပြွာရဖြစ်နေတာတွေပြောတာဟိ အဲ့တော့သာသနာနဲ့ကြုံလုံးဟောဖရာဆုံးမကတော့ဟိဒီသဘယ်ဘောတနေနာဖြစ်နေအကျိုးရှိတာဆိုရင်ဖရာကဖြစ်ပြောင်းခိုက်တိုက်တော့ဟုတ်ကလားအာယိဒီသမေဝတနေနာဖြစ်နေဒါတော့အကျိုးမဲ့ဟာကကြောင့်ဒါတော့လို့ဒီလိုဒီလိုဖြစ်တော့ကွာဒီစိတ်ဘလို့ရှိရင်တော့ဟုတ်ကလားဒီစိတ်တိုင်းသာလို့ရင်တော့ဒီဘုံကိုဒီလိုသွားဖြစ်နေသူဖရာကတော့အပီစီဟောပြီးသားဗျာဟုတ်ကလားဗျာခွဲခြားဝင်ပန်ပြီးပြောထားတဲ့အတွက်ဟောတို့အကျိုးမဲ့ကြမလုပ်တော့ဘူး တောင်းတို့ဟောဘုရားသာသနာနဲ့ကျိုးနေတဲ့အချိန်ကဒါအခွင့်ကောင်းဟင်အခွင့်ရေးတော့ရနေတယ်ယူတတ်ဖို့ပဲလိုတယ်ထင်မလားဟင်အခွင့်ရေးရနေတာပဲတို့မယူတာပဲရှိတယ်ထင်တယ်ဟင်မရတာလားမယူတာလားဘာဖြစ်လို့တော့ဗျဟင်ဘာဖြစ်လို့မယူတာတော့ဗျမလိုချင်လို့နေမှာပေါ့ဟုတ်မယူတာမလိုချင်လို့ပေါ့ဗျဟင်ဘာတဲ့ဗျ မယူတတ်လို့ဘာဖြစ်လို့တော့များဟင်လုံတရောမပြဘယ်တော်များမှသိပါလိမ့်မလို့ဟင်ဟင်အဲ့တော့တို့သာသနာနဲ့ကျိုးနေတဲ့အချိန်ကဒါအခွင့်ဟင်ဖရာကဟင်ဟိုအကျိုးမဲ့အကျိုးဒါတော့အကျိုးမဲ့လေကွာဟုတ်ကလားအကျိုးရှိတာဒါအကျိုးရှိလေကွာဟုတ်ကလားဗျအကုန်လုံးသူခွဲကြံဖိတ်ဖြာပြီးသူ့ရှိနေတဲ့အနာဝရဏဉာဏ်ထင်လေအသီးသားမရှိထူးထွန်းသိနိုင်တဲ့ညာနာဝရဏဉာဏ်ဆိုတာ ဟုတ်ကလားသဗ္ဗညုတညာတိစီယာရှိသမျှကိုအကုန်သိနိုင်တဲ့ညာနဲ့ဟောထားတာဟင်အဲ့တော့သူဘုရားရှင်ရဲ့ဟိုဩဝါဒမှန်သမျှအဆုံးထိမှားထားတာထင်တယ်အစမလားတဝက်မလားအဆုံးထိမှားထားတာကြီးတယ်ဗျာဒါမို့အဆုံးမလို့ပြောတာဟင်ဟင်အဲ့တော့အဆုံးထိမသိတဲ့ ဟိုတို့ဆရာသမားများကြလို့ရှိရင်တော့ဒါနာကောင်းကြောင်းတော့ပြောရင်တော့တတို့စမလောက်ပဲရှိမှာပေါ့ဟုတ်ကလားဟဲ့တို့တမထကောင်းကြောင်းတော့ပြောနေဒါအလယ်မလောက်ပဲရှိမှာပေါ့ဟုတ်ကလားတို့ဖျားဆုံးမကြတော့သူကိုယ်တိုင်ကထိုးထွင်းပြီးတိစီယာမှန်သမျှအကုန်ပြီးရဲ့အတွက်ဗျာဟင်အဆုံးထိမထားတာအဲ့တော့ဒုက္ခကောပဲတယ်တော့အဆုံးထိအမခံရလားခံရပါဘူးဘာဖြစ်လို့တော့များလောကရောမဲဟင် အဆုံးမရောက်ချင်ဘူးပေါ့လားဟိုမရောက်ချင်လို့မမခံတာပေါ့လားရောက်ချင်မှခံမှာပေါ့ဟုတ်ကလားဗျဟင်အသားမလောက်ကိုကျင်납ပြီမဟုတ်ဘူးလားအဲမကျင်납တာမကျင်납တာကျင်납နေပြီဗျပြောတော့မကျင်납တာပြောတာဟင်တို့ပါဟိုဟင်ဟိုကျင့်နေတဲ့ပုဂ္ဂိုလ်တွေဟုတ်ကလားသီလဆောက်ပြီးတဲ့ပုဂ္ဂိုလ်တွေဒါတွေသွားပြီးဒါနာခံလေးရှောက်မချဘူးလားဟဲ့ဒါ၆ချက်ဝိုင်းချပေါက်တာထင်တယ်ဟင်ဟင် ချောင်းကျဝိုင်းဓာပေါက်တာတင်တယ်ကိုလက်သားတဲ့အင်္ဂါဝင်ထိုးတာဒါအသားမလောက်တည်းလူချင်းလို့မဟုတ်ဘူးလားဟုတ်ကလားသူတို့အလဲမတောင်ရောက်ခံမတူပါဘူးအမမရောက်ဘူးလေလားတော့ကပဲဟင်အလဲမထိရောက်ကလားဟင်အသားမလောက်တော်ပြီမဟုတ်ဘူးလားဟုတ်ဗျာတော်လို့မှတော်နေတာပြီဘယ်နဲ့မတော်သေးဘူးတို့များဟင်ဟင်အဲ့တော့တို့ဘုရားသာသနာနဲ့ကျုံနေတယ်အခွင့်အရေးကအဆုံးထိရရင် ဟုတ်ကဲ့တို့တော့အဟုတ်သွားတာအခုရော့ဆုံးတို့လို့ဆုံးလာဟိခရီးတော်လေးပြင်ခြင်းနဲ့ကဘာတည်းဟုတ်ကလားဖြစ်ချင်းဟာဒါတော့တို့ဟိုဖျားဆုဘူးကွယ်ဟုတ်ကလားတို့တာဝကဆုကတော့အခုလို့ဘူးဖြစ်ပြားဟင်ဟိုတရားဆောက်နဲ့တရားရှောက်ဥပမာပေးပါဖျားကတော့တရားဆောက်တယ်လေဟိတရားဆောက်ကတော့နည်းနည်းကြာလိမ့်မယ်ခဏတရားရှောက်ကတော့ဟင် ဒါတော့အတို့ဖွားကလေးတို့နဲ့ပြောရင်သခိုင်းတရားကိုဆောက်တဲ့ဟာနဲ့ခုဖွားလို့ဖြာလာတာနဲ့ဟုတ်ပါမလားဗျဟင်ဟင်ဆောက်တာနဲ့ကဲဖြတ်တာကိုသခိုင်းတရားနဲ့ဥပမာပေးကြပါဦးစို့ဟုတ်ကလားဗျအဲ့တော့တို့အခုလို့ရင်အခုဖြစ်နေနေဟုတ်ကလားဗျအခွင့်အရေးတကယ်လားယူမယ်ဆိုရင်ရနိုင်တာကိုပြောတာဟုတ်ကလားဗျပြီးတော့သာသနာထွန်းကားတဲ့နေရာကိုတို့လူလာဖြစ်တော့ တို့ဒုစရိုက်တွေငုတ်နေတယ်ထင်တယ်ဟဲ့သူစရိုက်တွေပေါ်နေတယ်ထင်တယ်ဟဲ့ဟင်အဲ့တော့တို့ဒုစရိုက်ရုပ်ပြီးသူစရိုက်ပေါ်တဲ့နေရာမျိုးနေရင်ဘလောက်ပျော်ရွှင်ချမ်းမြေ့မလဲဟင်တို့ဟိုတော်ပြောပြောရင်တော့ခေါင်းပြအောင်အိတ်နေလို့ပေါ့ဟင်တို့ဒီလေတော့ခေါင်းပြအောင်မရဘူးဟုတ်တယ်အဲ့ရလားငငယ်တုန်းကခေါင်းပြအောင်ဟင်ဟင်ဘာလို့အထုပ်ကလေးဖေးနာချလို့ထင်တယ်ခွေးဟောင်းနာနဲ့ထုတ်ကြိုင်ကြဖြစ်နေပြေးရအောင်ဟင် ဟင်ဟောသူကဟောဖရာဆုံးမအဲရှင်းနေတဲ့သာသနာထွန်းကားတဲ့နေရာလူလာဖြစ်တော်တို့ဟောသူစရိုက်တီထွန်းကားနေတယ်ဟင်ထွန်းကားနေတာသူများထွန်းကားတာလားကိုကိုယ်တိုင်ကမထွန်းကားနိုင်ဘူးလားဟောကိုကိုယ်တိုင်လည်းထွန်းကားလို့ရတာပဲအတုဉာဏ်တတ်ကုန်တာပဲတို့ဘာလားဟဲ့တခုနာနေတခုတငါနာနေတငါမဟုတ်လားဟုတ်ကလားလားအဲ့တော့ဟောတို့ဟောဖရာ ဟိုသာသနာပွင့်နေတဲ့နေရာဆိုရင်ဟောတို့ဒုစရိုက်တွေမြုပ်နေပြားဒုစရိုက်တွေပေါ်နေပြားဟုတ်ကလားဘာဖြစ်လို့တော့လောကကိုတောင်းလျှောက်တဲ့ကိရိနဲ့ဥတ္တပတရားကထိမ့်သိမ့်ထားလို့ဟုတ်ကလားတော့စာလိုပြောတာပေါ့ကွယ်ဗမာလိုတော့အချက်နဲ့အကြောက်ထင်တယ်ဟိဟိဘာချက်ထားတော့သူတော်ကောင်းနေနေမှာချက်ထားဟိသူ့မှာမြင်လို့ချက်ပြရမရှိပါဘူးဟိသူလည်းကိုလိုကိုလည်းသူလိုဟုတ်စား ဟုတ်ကလားဒီဟိုတန့်ပြန့်စင်ကြယ်တဲ့သူတော်ကောင်းတွေမြင်ရင်စိတ်ရှက်တရားလို့ဖြစ်လို့ရှက်တာကြောက်တာကတော့နောင်တခါတို့ဒီလိုပြန်ခံရအောင်မှာကိုကြောက်တာပြောတာဗျာဟုတ်ကလားကိုဒီလိုလုပ်ပြီးရင်နောင်တခါပြန်ခံရမှာတယ်ဟဲ့အကျိုးတို့ညီဒီပေးရသမျှမဟုတ်လားဗျာအဲပေးရမှာမဟုတ်ဟောတို့ဟိုသာသနာထုံးကားတဲ့နေရာမှာအရှက်အကြောက်နှစ်ပါးလို့ခေါ်တဲ့လောကကိုထိမ့်သိမ်းစောင့်ရှောက်နေတဲ့ အဲ့ဒီသူတော်ကောင်းနှစ်ဦးကြောင်းနဲ့ဗျာဟုတ်ကလားဗျာဟင်ပြီးတော့တို့တမ္မာယူရှိနေတာဟောဟဲ့တမ္မာယူရှိခဲ့လို့ရှိရင်ဟုတ်ကလားအခုတို့တမ္မာယူကတော့ရှိနေကြတာပဲဒီမှာဗျာဟင်ဟိုတို့ကံယုံကြည်တယ်ဆိုတာနဲ့တမ္မာယူကတော့ရှိနေတော့ပါဟုတ်ကလားဟင်ကောင်းတာလို့ကောင်းတာဖြစ်ပြီးဒါကတော့လူသားတိုင်းမှာရှိတယ်ထင်ပါဟင်ဆိုတာလို့ဆိုတာဖြစ်ပြီးဟုတ်ကလား ဒါကမတက္ကဒဝါရီထင်တယ်ဟိဟုတ်ခလားဟင်ကိုလုတ်တဲ့ဟင်ရိတ်ခါကိုကိုစားရမယ်ဒါယုံပြီးသားထင်တယ်ဒီတမ္မာကတော့ရှိတာကြီးတယ်ပါပဲဟုတ်ကလားဗျာဟင်ဒီတမ္မာနဲ့ပြီးကလားဗျာမဲ့ခင်တမ္မာတို့သွားရအောင်မှာထင်တယ်ဟင်မဲ့ခင်တမ္မာကိုမသွားရင်မဲ့ဆိုင်ပါမလားအဲမဲ့မဆိုင်ရင်အမှန်တရားတစ္ဆာတို့မြင်နိုင်မှာမလား အဲ့တော့တို့တမ္မာအယူကဖြောက်နာကကောင်းနာလို့ရင်ကောင်းနာဖြစ်တယ်ဒါနဲ့တော်ဘူးလားဟောမမတော်ဘူးလေပြောပြီးတော်နေဟုတ်ကလားဟင်ဟိုပုံစံလုံးလေးပြီးကျင့်နာနေတာနဲ့တူတယ်ပါတော့ပဲဖေးတဲ့ဟုတ်ပြီးလားထဝဲလားဟင်ဟိုပုံစံလုံးမေးတော့ပဲနေမှာပါဗျာဟင်ဝဲလားဘယ်မြတ်တော့ဝဲပါလိမ့်မလို့ ဟင်ဟင်ဘယ်ဘယ်လိုလဲဗျာဘယ်လိုလဲဗျာဈေးဒီုံမွေးကြမဝယ်ဘူးအမဝယ်ဘူးလားဟုတ်ကလားဗျာဟင်တူပါတော့ဟိုမခင်เจ้าနေကိုဆရာသမားထံကဟုတ်ကလားဗျာဟင်ဟိုပြီးတော့သူတော်ကောင်းနေထံမှာကြားနာယုံနဲ့ကိုဈေးလေးယုံမရှိသေးကိုကိုယ်တိုင်မကျင်သေးသလားခါလာပါလုံးဟင်ဈေးလေးလုံးမလားဟင် ဟုတ်ဘူးလားတော့ဈေးမေးဦးထင်တာဗျာဟင်ဝယ်ပလားဟင်ဒါရင်ဟိုဆွေးခြင်းနဲ့ကိုတမင်ကြီးတက်အိမ်ကြီးပေါ့ဆွေးခြင်းထင်ကြပါလားဘယ်လိုပါတော့ဟောရမေးလို့ရဘူးဗျာဟင်ဝယ်တယ်လို့ပြောပြီးဗျာမဝယ်ချင်းဝယ်ချင်းထင်မှာဟင်ဟင်အဲ့တော့တို့သမ္မာယူစွာကတို့ဒီဟင်ကာမတက္ကတဝါတွေလောက်မပြီးနဲ့ ဟုတ်ကလားတို့တာမမက်ကင်တင်တယ်ဟဲ့အဲတာမမက်ကင်လို့တို့ဘာလို့တတ်တာတော့ဟိုတော့မှမိစ္ဆာမက်ကင်ရှိသေးလို့ဟုတ်ကလားဟင်အဲ့တော့တို့မှဒီတာမမက်ကင်ဒီနဲ့ကျင့်မယ်ဆိုရင်ဒါကျင့်နိုင်တာတွေပဲထင်တယ်ဟင်ကျင့်နိုင်တဲ့အရွယ်တွေထင်တယ်ကျင့်နိုင်ကျင့်နိုင်တဲ့အားတွေလည်းရှိဒါပဲဟုတ်ကလားဟင်ပြီးတော့ကျင့်နိုင်လောက်တဲ့အချိန်လည်းရှိတာပဲဟုတ်ကလားတို့ဒီ ဟိုနတ်တလူမှာဟင်နှစ်လသခန်းဟုတ်ကလားဗျဟင်အိမ်ကစီဝါရေးတွေပြည့်လို့ဟုတ်ကလားဗျဒါကကျင့်တာမဟုတ်ဘူးသင်္นานလာတက်တာဟုတ်ကလားအဲကျင့်ရမှာကဘယ်မှာတော့အိမ်မှာအိမ်မှာကိုလုတ်တဲ့အလုပ်တွေဟုတ်ကလားအဲကိုလုတ်တဲ့အလုပ်တွေမှာတတိမရှိရင်တို့မိခါပဲသွားမှာပေါ့ကိုဟိုဘက်မကင်ပဲသွားမှာဟုတ်ဟုတ်ကလားတတိရှိရင်တို့တမ်းမှာပဲသွားမှာပေါ့ရဟင် အဲ့တော့ရွာတဲ့ကအလုပ်တရားသစ္စာလွတ်တဲ့အလုပ်ရှိသလားရှိပါဘူးဟဲ့သစ္စာထိုက်တဲ့အလုပ်တွေကြီးတဲ့တို့လောက်နာဟဲ့ဟုတ်ကလားသစ္စာထိုက်တဲ့အလုပ်တွေကိုလုပ်နေရင်အဲ့ဒီသစ္စာမြင်ရင်ဒီတန်မှန်လည်းသွားမှာမဟုတ်ဘူးလားဟုတ်ကလားဗျတဲ့တိုင်းမအားလို့ဟောပြောဦးမလားဟင်ဘာဆင်ကြီးပေးခြင်းပေးတော့ဟင်ပြင်းတာတခုပဲနဲ့တူပါသဗျာဟင်ဟင်ဘာဆင်ကြီးပေးခြင်းလည်းပြင်းတာတခုနဲ့တူပါတယ်ဟင် ဟင်တို့ဒီရိတ်တာတွေရိတ်တာတွေဆိုတာတရားပေးတာမှမဟုတ်တာသင်္ကန်းလာတတ်တယ်ဟင်အာယုံယူပုံယူနေဟုတ်ကလားဟင်ဟုတ်ကလားအာယုံခံပါတဲ့နေရာခုနတို့ပြောသလိုခြူတာလေးသုံးပြီးကြက်မပါအောင်သုံးနေတယ်ဟဲ့ဟုတ်ကလားဟင်တကယ်သုံးရတာကခြူတာပဲထင်တယ်ကြက်ကိုသုံးရသလားအဲမသုံးရတဲ့ဟာကိုပယ်လိုက်ကွာသုံးရတာလေးဒါလေးကိုဆက်သုံးသားဒါပြောတာထင်တယ်ဟဲ့အဲ့တော့တို့ခြူတာလေးသုံးနေဟဲ့မှန်မှပဲသွားမှာပဲ တကယ်လို့ကြက်ဘက်ကနေတို့ဟောတို့မိစ္ဆာပဲသွားမှာဗျာဟင်လမ်းတို့နားတယ်ရှိပြီထင်တာမာလမ်းနဲ့မိစ္ဆာလမ်းတို့လက်ထက်မှာရှိသဗျာဟုတ်ကလားဗျာအဲ့တော့တို့ဒီတာမာမက်ခင်နေနဲ့ပြည့်နိုင်တဲ့အားလည်းတို့မှာရှိကျင့်နိုင်တဲ့အားဟောကျင့်နိုင်တဲ့အချိန်ဟောအရှိတာပဲအခွင့်ရနိုင်တာပြောတာလေဟင်အဲရနိုင်ပြီတို့ယူရလား ဟောဗျာဘာဖြစ်လို့တော့များဟင်မလိုချင်လို့ပေါ့ဗျာဟောဗျာကြည့်ပါဦးတော့ဟုတ်ကလားမမေ့အောင်မှတ်ပါတယ်ဆိုမေ့သွားတယ်ဆိုဘယ်လိုလုပ်ဆုံးများဟင်ဟောမမေ့အောင်မှတ်ရတာမဟုတ်ဘူးလားဟင်ဟိုတို့ဟိုရွာထဲနဲ့ပြောရင်ပေါ့ဗျာတို့လက်ကဘာလဲလောက်တယ်တင်နေပြောတို့စီဝါကြီးကောမလုပ်ဘူးလား လို့တော့တစ်ခါတစ်ခါငွေပြက်ပြက်သွားတာကဒါငွေအားနောက်ကအလိုက်ကောင်းလို့လားအလိုက်မကောင်းလို့လားငွေပြက်ပြက်သွားတာဟင်မေ့မိသွားတာကဟောမေ့မိသွားတာကဟောအလိုက်မကောင်းလို့ဟောကလားဗျာဟင်နောက်ကအလိုက်မကောင်းလို့မေ့တာပဲဗျာအလိုက်ကောင်းဘာမေ့ဗျာကြည့်တော့ဟုတ်ကလားဗျာအဲ့တော့တို့ကဒီတမ္မာမက်ကင်နဲ့သွားမှတို့မက်ကဆိုင်မယ် မက်ကဖိုက်မှတို့ခုနပြတဲ့တို့တည်းရှိနေတဲ့တစ္ဆာတွေတို့ထုတ်ပေါင်းရတော့မှာထင်မလားဟုတ်ကလားဗျာဟင်ပြီးတော့တို့တစ္ဆာလေးပါအင်းနေရာတိုင်းမှာရှိတယ်နေဟင်တို့အာယုံခံစားတဲ့နေရာတော့ပြင်တစ္ဆာဖွဲလို့ရှိရင်တော့ဒုက္ခတစ္ဆာဘက်ကဖွဲတာများပါတယ်မဟုတ်ချဘူးဆိုတာကိုတို့တော့ဒီနေရာကနေရှိရင်တစ္ဆာလေးပါမဆိုင်နိုင်ဘူးလားဆိုင်တာပဲဗျာတစ္ဆာလေးပါအဲ့တော့တို့ရွာထဲမှာတစ္ဆာလေးပါထဲမှာတမှုရိယနဲ့ဒုက္ခအမြဲကင်နေတယ်လေ ဟင်ဟုတ်ကလားခေတ္တကြောက်တဲ့ပုဂ္ဂိုလ်ခေတ္တတမှုရိယဖြစ်တဲ့အတွက်ခေတ္တဒုက္ခမခံရဘူးလားဟင်ဟိုဒီခေတ္တဖူးရှာတာရောခေတ္တလိုက်ဝဲရတာရောရောက်လာတော့ခေတ္တကသူ့ဟာသူမိကိုမထွက်မထွက်ဘူးရဟင်မိကိုထွက်အောင်ကြိုးစားပေးရသေးတယ်နဲ့ခွာပေးရသေးရှိုက်ပေးရသေးဟုတ်ကလားဗျာဟင်ဟင်အဲ့တော့တို့ဒီခေတ္တတမှုရိယရှင်ဟောတို့ခေတ္တဒုက္ခရှိတာပဲ ဟင်ကုံသမုဒရာဟာကောဒီလိုပဲဒီလိုပဲတို့ရွာပဲရွာထဲမှာဒါလေးတစ်ခုတော့ကောင်းတယ်ဆိုပြီးလက်ခံထားရင်အဲ့ဒီကောင်းတယ်ဆိုတဲ့နောက်မှာသမုဒရာရှိနေသည်ရှိရင်ဒုက္ခဆိုလိုက်ဟုတ်ကလားဒါလေးတစ်ခုကောင်းတယ်ဆိုကြိုက်မှာပဲအဲကြိုက်ရင်ဒုက္ခခံပေါအောင်မှာကြည့်တယ်ဗျာဟုတ်ကလားဗျာဟင်အဲ့တော့ရွာထဲမှာတော့တို့ဒီတစ္ဆာနှစ်ပါးလွတ်တာရှိတာလေဟင်ရွာထဲလုံနေတာတွေလေအဲ့ဒီတစ္ဆာနှစ်ပါးလွတ်ဘူးဗျာဟင် အဲ့တော့တို့ဒီသစ္စာလေးပါးရှိတယ်တဲ့ဒီနှစ်ပါးကတော့ရွာသေးသုံးပစ္စည်းလေးထင်တယ်ဟင်ရွာသေးတော့တော်တော်ဈေးကောင်းထင်ဟင်ဒီသစ္စာနှစ်ပါးတော်တော်ကြီးလေးရောင်းကောင်းဟင်တန်ဖိုးလေးကြီးထင်ဟုတ်ကလားဟိုသစ္စာနှစ်ပါးကြသုံးလားဟဲ့ဟင်និရောဓနဲ့မက်ခါဟင်မရှိလို့မသုံးတာလားဟင်မသုံးတာထင်တယ်ဟဲ့ ဟုတ်ကလားဘာလို့မသုံးတာတော့ချုပ်သွားမှာဆိုလို့ချုပ်သွားမှာဆိုလို့ချုပ်သွားမှာဆိုလို့ဟုတ်မချုပ်ကြလဲအိုးဟင်ချုပ်သွားမှာဆိုလို့နဲ့တူတယ်ဟင်ဟင်ဟင်ဘာလို့ဒုက္ခချုပ်သွားမှာဆိုလို့မဟုတ်ဘူးလားဟာလုတ်ကြောမဗျာဟင်အဲ့တော့တို့ဒီဟိုရိတ်တာလာတယ်ဆိုတာကတော့အဲ့ဒီတို့ဟိုဘက်ကသမှုရိယအကြောင်းခံတယ်လေဒါကြောင့်ဒုက္ခဖြစ်တာဒီဘက်ကនិရောဓစိုက်ခြင်းမကအကြောင်းခံတယ်လေ ဟုတ်ကလားအဲ့တော့ဒီမက်ကကိုကင်လို့ရှိရင်နိရောဓဆိုင်မှာပဲထင်တယ်အဲ့တော့မက်ကသစ္စာကင်လေးတင်ပေးတာပဲရှိဟုတ်ကလားဟင်ရွာသေးကြတော့သူ့အဖွားကလေးပြောတဲ့ဟိုမမေ့အောင်ထင်တယ်ဟဲ့ဟင်မမေ့တင်နန်းထင်တယ်ဟင်မမေ့တင်နန်းမမေ့တင်နန်းတို့ဒါလေးနဲ့လုံနေရမှာလားဟုတ်ကလားအဲဒီလိုလှုပ်ထားတော့လှုပ်တိုင်းချုပ်ပါမလားချုပ်နိုင်ဘူး ဘာဖြစ်လို့တော့ကိုဘက်ကတို့သမုဒိယနဲ့ဒုက္ခတဘဝတည်းလုတ်ခဲ့တာမဟုတ်ဘူးတန်တရာတခုတည်းလားဟဲ့တန်တရာတခုတည်းလည်းမဟုတ်ဘူးတဘဝတည်းလည်းမဟုတ်ဘူးအဲ့တော့သူ့ကိုမြည်၍အဲ့ဒီသမုဒိယသစ္စာကိုမြည်၍တို့ဝါဒနာတွေကိုမြည်မြည်ကိုဇေယိုက်တွေကိုသူ့ဘက်ကအဆောက်ဘယ်လောက်ကောင်းနေတော့ဟင်ဟုတ်ကလားဟဲ့တို့မေကကဝါဒနာဘယ်လောက်ကြီးတော့ ဇယိုက်ကတော့ဘလောက်ကြီးတော့ငင်းလာကောဟုတ်ကလားဟင်ဟင်ဟင်အဲ့တို့ဒီဘက်ကနေနေတာရှိတာပဲဟုတ်ကလားအဲ့တော့တို့ဒီတမ္မာအယူရှိတယ်ဆိုလို့ရှိရင်တော့ဟောတို့ဒီဟိုအာနေတဲ့ဘက်ကဟာလေမြေတောင်မြောက်အောင်မထင်ကြီးလောင်းအောင်မထင်ဗျာဟုတ်ကလားဗျာဟင်အဲ့တော့မကောင်းတာဖြစ်ဖြစ်ဟိုကောင်းတာဖြစ်ဖြစ်လုတ်ပါများရင်ဝါသနာပါတာပဲ ဟင်အဲလုတ်ပါများလို့ရှိရင်မြင်ဆိုတာဖြစ်လာတာပဲအဲလုတ်ပါများရင်ဆရာကြီးကောလိုက်ဖြစ်လာတာပဲမကောင်းတာလည်းမွေးကြရမှာမဟုတ်ဖြစ်နဲ့ဟဲတတိလုတ်လာကြတာကောင်းတာလဲတို့တတိလုတ်ရင်ဖြစ်မှာပဲထင်ဟိဟုတ်ကလားဗျာအဲ့တော့တို့ဒီတမ္မာယူရှိတဲ့ဖွင့်ရရှိခဲ့လို့ရှင်တို့ဘာလို့မလဲဟင်တမ္မာမက်ချင်ရောက်လုတ်ပြီးသားမှာလုံနိုင်မှာမလား ဟင်အော်ငွေကုန်ကြီးကများမှာဆိုလို့လားဘာဖြစ်လို့တော့မရအကျိုးစားပါမယ်ဆိုလို့ဟင်ဟင်ဟင်ဘာဖြစ်လို့တော့မရဟင်ဟင်ဟင်နိုင်တော့တော့လားပေါင်းပါလားဟင်ဟောမေးလို့ရအောင်ရဟင်အဲ့တော့တို့ဒီမက်ကင်နဲ့မက်ကဖိုက်လို့တစ္ဆာမြေမှာ တို့ဖြစ်ခြင်းနဲ့အထက်တန်းစားတယ်ဟဲ့တို့မဖြစ်ခြင်းနဲ့အောက်တန်းစားကလွန်မှာဟုတ်ကလားဗျာဟင်ပြီးတော့တို့ဒီသစ္စာကိုအမှန်တရားကိုမြင်မှတဆင်ပြီးတဆင်အဆင်းမြင့်နေဖြစ်မှာတယ်လူဆိုတဲ့နာမည်နဲ့လိုက်မယ်ထင်မလားဟုတ်ကလားလူဆိုတဲ့နာမည်ကဘာတော့တို့ဟင်တလူလူတလူလွန်းနဲ့အဆင်းသက်တာကိုပြောတာဟင်ဟုတ်ကလားဟိအဲ့တော့တို့ဘယ်နဲ့တော့ဟင် ဒီဘက်ကမက္ခသစ္စာရဲ့ကူစားတယ်မက်ကျင်တယ်ဟင်တမ္မာတွေထင်တယ်ဟဲ့အဲ့ဒီတမ္မာအယူတွေတို့ဟုတ်ကလားမက်ကျင်ရောက်တဲ့တမ္မာတိအောင်တို့လှုပ်ဆောင်ဟုတ်ကလားဗျာဟင်မရောက်ချင်တဲ့နေရာမရောက်ရအောင်ရောက်ချင်တဲ့နေရာရောက်ရအောင်ပေါ့ဗျာဟုတ်ကလားဗျာအဲ့တော့တို့ဒါတွေလှုပ်နေပြီလှုပ်လို့ရှိရင်အကြည်တတ်ချုပ်ပါကောင်းမှထင်တယ်ဟင်မျက်စိကြည့်နားကြည့်ကောင်းလို့ရှိရင်သူတော်ကောင်းစားပါကိုမဖို့နိုင်ဘူးလား အဲသရမတက်နိုင်ဘူးလားသူတော်ကောင်းတရားမနာကြနိုင်ဘူးလားသရမတက်နိုင်ဘူးလားဒါရင်မျက်စိနဲ့နာကသရာကိုလည်းသူတောင်းယူတယ်ဟုတ်ကလားတကယ်လို့အဲ့ဒီမျက်စိမှာကောခန္ဓာကောရှိဘူးလားအာရဏတပစ္စာတွေကောနာမှာကောခန္ဓာအာရဏတပစ္စာတွေရှိတာပဲအဲ့တော့တို့ဒီနေရာကနေဖမ်းပြီးတမ္မာမက်ကင်နဲ့ရှုလို့ရှိရင်တော့ပညာထိတောင်ရနိုင်တယ်ဟုတ်ကလား ရိုးရိုးပညာလားအဋ္ဌပညာလားဟင်ပညာကိုကိုကအစိုးရတဲ့နေရာတောင်ရောက်နေနေဟုတ်ကလားဗျာတို့နှာခေါင်းတို့ရှားတို့ကိုယ်တို့ဒါတွေကတော့ဖြင့်ဟိုတို့နှာခေါင်းနဲ့ရှားနဲ့ပြောကြပါစို့ဟင်သူကတော့ပညာတော့သာရနိုင်တယ်တရားထိရနိုင်လို့ထင်တယ်ဟဲ့ဟုတ်ကလားဗျာပညာကတော့ဘာဖြစ်လို့တို့ဒီနေရာလဲခန္ဓာတရှိနေတာပဲထင်တယ်အာရဏတပ္ပစာရိရှိတာဗျာသူ့နေရာမက်ခင်ဝင်လိုက်ရင် သူကသစ္စာဖိုက်အဲဖိုက်နေတာပဲတို့ကိုကြည်ရတာကောဟဲ့ဟင်သူကရောပညာမဆိုင်နိုင်ဘူးလားဟင်မဲ့ခင်ကလေဘွားဘွားရင်ဟုတ်ကလားဟောတို့သစ္စာဖိုက်နေတာမလားတို့မနှောကြည့်ကြတော့ပိုကောင်းလေးထင်တယ်အတွင်းကမနှောကြည့်သူ့မှာတော့ခန္ဓာအာရဏဓာတ်သစ္စာတွေမရှိဘူးလားအဲသူ့ကြတော့တရားကောမဖြစ်နိုင်ဘူးလားပညာရောဗျာသူ့နှခုလုံးရမယ်လေသူအဓိကထင်တယ်ဗျာမနှောကြည့်တာကလေ ဟင်သဘောကိုဖမ်းပြီးမြင်နိုင်တာမနှောကြည့်တတ်ဟုတ်ကလားဗျာဘယ်နေရာကသဘောတွေ့တွေ့သဘောနောက်ကသဘာဝကိုမြင်အောင်ရှုနိုင်တာအဲ့ဒီမနှောကြည့်တာဟုတ်ကလားဗျာအဲ့တော့ကြံတဲ့ကြည်ဓာတ်တွေကတော့တချို့ကြည်ဓာတ်ကဟင်တရားဖြစ်လောက်ရုံမှာတချို့ကြည်ဓာတ်ကြတော့ပညာဖြစ်လောက်ရုံတင်တယ်ဟင်အဲ့တို့မနှောကြည်ဓာတ်ကြတော့တရားမြင်တိုင်းရနိုင်တဲ့ဟာတင်တယ်အဲ့တော့ကြံတဲ့ဟာကတော့ရာမျက်စိကညံတမ်းမစိဟုတ်ကလားမနှောမကန့်တော့ပါဘူး ဟင်ဟင်မနောကံယူတော့ပြန်နေပေါ့ဘာမှလုပ်လို့ရတော့ဘူးထင်ဗျာဟုတ်ကလားဗျာအဲ့တော့မျက်စိကန်းရင်ကန်းညာမကံထောင်းမဖြစ်နားလဲလေးကျင်လေးပါစီပင်းရင်ပင်းလာမှာဟုတ်ကလားဟေ့နားလဲအကြည်တပြက်ချင်ပြက်ပါစီရှားကြည်တလည်းပြက်ချင်ပြက်ပါစီတို့မနောမပြက်ရင်အကုန်ရနိုင်လေပြီဟုတ်ကလားလူသိသိနိုင်သေးတယ်ဒီလိုဆိုအဲ့ဒီနေရာကနေမက်ခင်ကနေတို့မက်ကပစ္စာ ဟင်ဒီလိုဆိုမှန်တရားသစ္စာကိုသူမြင်နိုင်မလားလဲဟုတ်ကလားဗျာဒါမို့အကြည်ဓာတ်6ခုကောင်းနေတာလည်းပဲခွင့်ဟင်ယူရလာတော့အဲ့ဒီခွင့်ကြီးတွေဟင်ဟောဗျာမေးလို့ရဘူးဟောယူမမသူတို့ပွဲကြီးတွေပဲသွားဆိုတယ်ဘယ်ပဲယူလို့တို့မျက်လုံးဘယ်အသုံးချတော့ခဲဟမ်မေးလို့ရဘူးဗျာ တို့မျက်လုံးတွေဘယ်မှာသုံးချတော့ဟုတ်တဲ့ဘက်လားမဟုတ်တဲ့ဘက်လားလောကရောများအခွင့်အရေးကဘယ်ဘက်သွားယူနေသတို့လောကရောများဟင်တိုင်းတို့လူဆိုတဲ့အဓိပ္ပာယ်နဲ့အညီအထက်တက်ကြမှာပေါ့ဘယ်လိုလဲဗျာဘယ်လိုလဲဗျာဘယ်လိုလဲဗျာဟင်သူကအထက်တက်ချင်တာလားအောက်ချင်နေတာလား တိုင်းရဲ့ဟိုအခွင့်အရေးယူတဲ့နေရာမှန်ကန်သောအခွင့်အရေးယူရမလားမှားသောအခွင့်အရေးယူမလားမေးလို့ပြောတာပါဗျာဟင်ဟင်ဒီရွာရဲကြတော့ဘယ်ဘယ်ဟာသုံးချတော့ဟင်လောက်ပြောရမေးလို့ရဘူးရဟင်အဲ့တော့တို့ခွင့်ကြီးဟိုလူဘဝရောက်တော့ရနိုင်တယ်ခွင့်ကြီးလေးကိုဆိုတာအဲအဲ့ဒီလေးခုလားဟင်အဖေရနိုင်တာပြောတာယူမှထင်တယ် ဟင်ယူမယူမရမှာပြောတော့ဗျာဟုတ်ကလားယူတတ်ဖို့အရေးကြီးဆုံးအဲ့တော့တို့ဟာလားခွဲဖရာလက်ထက်ကနဲ့တူတယ်ထုံနာကုဋ္ဌိကပဲကြွားရှိအဲ့ဒီမှာတို့တောတစ်ခေသားနေမှာပေါ့လေရထပါလာရှိဟင်အရေးကြီးသေးဘူးရကြည်မှာဆက်ရှိသကိုးရှိအဲ့တော့ဆက်ရှိသကိုးဆိုတော့တို့အကြည်တတ်တယ်ပုံကောင်းမှုသူဟင်သူကတက်တဲ့အချိန်ကိုကွကြာချိန်မှဟုတ်ဖဲဟုတ်ကလားဗျာ ဟေးပြီးတော့ဘာဝနာနဲ့ကြုံတော့သူခွင့်ရလေးခုလုံးသူ့မှာရှိတယ်ဟဲ့အဲ့တော့ဟိုတို့အဲ့ထုံလာပုတိကဆိုတဲ့အဲ့ရွာကြီးရဲ့တို့ဘုရားရှင်တရင်သုံးလို့ရှိရင်ရွာနာပြည်နာကတရင်သုံးတာလဲပါတော့ရပဲနေအဲ့ညောင်မင်းကြီးတပင်ကိုအကြောင်းပြု၍တန်ဃာတော်များနဲ့ကြွလာကြွလာတော့အဲ့ဒီဟိုတို့ထုံလာပုတိကရွာတဲ့ကတခါတပါးတွေသွားကြတော့ဗျာဘုရားဟေးဟိုကြွလာတဲ့ဆိုတော့ ဟေးပါနဲ့ရေးချမ်းနဲ့ဟိုကတတိသားကတော့ပတင်းပေါက်ကနေကြည့်နေတယ်သူသွားပြီဟင်သွားပြီဟုတ်ကလားအခွင့်အရေးယူရကောင်းလို့မယူရကောင်းလို့ဟုတ်ကလားချိန်လုံးထင်တယ်ဟိချိန်လုံးချိန်လုံးဟိုကသွားလိုက်ကြတာတယောက်ပြီးတယောက်တယောက်ပြီးတယောက်ဟုတ်ကလားရွာလိုလာမကြနေပြီအဲတော့ဟိုပရိသတ်တီဒီလောက်သွားပါများတော့သူ့အိမ်ကအခေခံကို တွားမိခိုင်းတယ်ဘာဖြစ်လို့ဒီလောက်တွားကြသလဲဟေးအဲ့တော့ဟိုတို့ဟိုဘုရားရှင်ကြွလာတယ်ဘုရားရှင်ဟိုဘယ်နေရာဘယ်နေရာမှာသတင်းသုံးနေတယ်ဟုတ်ကလားဗျာဟင်အဲ့ဒီမှာသူတို့တွားပြီးတော့တရားနာကြတယ်သာသနာနဲ့ကြုံတုံရတဲ့ခွင့်ရည်တင်တယ်ဟဲ့သူမဟုတ်ဘုရားအမွေကိုသူတို့ကိုယ်နိုင်တော့ယူကြတာထင်မလားပြီးတော့ဒါနနဲ့အမွေရောမယူကြဘူးလား သီလနဲ့အမွေကောဓမ္မနဲ့အမွေကောဟောသူတို့နိုင်တော့ဟင်ကိုရသည်ရတဲ့အမွေကိုတို့ဘက်နဲ့တော့အဖေလာတော့သွားတောင်းလို့နေမှာပေါ့ဗျာဟင်သွားတောင်းအဲ့တော့တို့ဒီရာထပါဠိဘဒုသားကလည်းအာသူများတွေသွားတယ်ငါလည်းလိုက်ဦးမှာပဲဆိုလိုက်သွားဟင်ဟင်ဟိုအမွေတောင်းမလို့မဟုတ်ဘူးစနေနာမလို့ဟင် ဈေးမေးဈေးမေးရှင်ဟင်ဈေးဝယ်လားဈေးမေးလားဟုတ်ကလားဟဲ့ဟင်ဈေးဝယ်သွားတာမဟုတ်ဘူးဈေးမေးသွားတာဟင်အဲ့တော့ဘုရားရှင်ကဟိုဘယ်ပုဂ္ဂိုလ်ကိုဘယ်တရားဟောရမှာလဲသူသိတယ်ဟုတ်ကလားသူတမ္ပဒညာရဲ့အစွမ်း၃မျိုးလို့ဆိုတာဟုတ်ကွယ်ဟုတ်ကလားဟိုသိစရာရှိတာကိုတစားမကြံသိတာလေဒါတမ္ပဒအစွမ်းတင်တယ်ဟဲ့ ပြီးတော့ဝေနေရရဲ့အတွင်းစိတ်ကိုအပြက်ခံနိုင်တာလေတိပိုင်နိုင်တာလေတပင်းနဲ့တာတယ်ဟဲ့အဲဒီသူ့အတွင်းကသူ့အလိုအာသရနဲ့ညီအောင်တရားကိုဒေသနာသင်ပြီးဟောနိုင်တာလေတောင်းတာဟွမ်းတယ်ဟဲ့အဲတောင်းတဏ္ဏကအဲ့ဒီအကောင်သုံးပါရှိတယ်ဟုတ်ကလားဗျဟိုတပမကြံတိယုံနေဟုတ်ဘူးဗျဟင်ဝေနေရစ္စာတရားလို့ခေါ်တာပေါ့ဝေနေရရဲ့အတွင်းကစိတ်ကိုလည်းသူသိရဲ့ ဟုတ်လားပြီးရုံနဲ့မဟုတ်ဘူးအဲ့ဒီအတွင်းစိတ်နဲ့ဟိုတိုက်ရိုက်ပတ်သက်မဲ့ဒေသနာပင်ကိုလည်းသူခေါ်နေတယ်ချက်ချင်းတို့တို့တွေးနေကုန်မလို့ဟုတ်ကလားတမ္မဒညာတော်စွမ်းကိုအဲ့တော့ဟိုတို့ရထပါဠဟင်ဟိုတတိသားရောက်တဲ့ချိန်ကျတော့ဟိုစကားလေးလေးခုပဲပြောတယ်ညမ်းညမ်းပြောဟင်တို့လိုမောခံဟုတ်ကလားဘောင်းတော်သူကလက်ဖြောင်းတာသားဟိုရလက်ဖြောင်းဆိုတော့ဟင် ဟင်တခါပြစ်တစ်ချက်မှန်တယ်ဟဲ့ဟင်တို့ဟာဆိုတော့တို့ကတော့ဆယ်ချက်ပြည့်တောင်းမှန်တောင်းနေရွက်လောက်ရှက်မှန်မှန်မှာပါဟင်တဲ့တယ်မှန်လားနေရွက်တောင်းဟုတ်ကလားဗျာဟင်ဟောဟိုကတော့တဲ့တယ်ဟိုဥပနေယတိလောကောအတုဝောတပါလို့ပြောတာလေဟင်ဗမာလိုတော့ဖြင့်ဟောတို့လောကလို့ခေါ်တဲ့တတ္တဝါအားလုံးဟာ ဟင်အိုခြင်းနာခြင်းပေးခြင်းအဲ့ဒီဘက်ကိုအမြဲဆွဲဆောင်ခံရတယ်တဲ့ဟုတ်ကလားဟိတို့ဆိုကြပါသို့ဟင်နဒါကြီးယုံကိုဟင်ဒါပတ်ဖို့အမိကြတာကနွားတကောင်ကိုနဒါကြီးယုံကိုဆွဲနေသလိုဟုတ်ကလားဟင်တို့အိတ်နေတော့ဟောဦးချင်းကနားကလားနားချင်းနာကောဟုတ်ကလားခဏကမရဏနဲ့သိချင်းနာဟောဗျာ ဟုတ်ကလားစားရင်းငါပေါ့ဈေးပွားရင်းငါပေါ့စကားပြောရင်းငါပေါ့ပွဲကြည့်ရင်းငါပေါ့ဟုတ်ကလားဟင်အဲ့တော့တတ္တဝါမှန်သမျှဟာအိုခြင်းနာခြင်းပီခြင်းဟုတ်ကလားဒီတရားသုံးပါးနဲ့ခုနကအစွဲခံရတယ်တွေ့တဲ့ဟုတ်ကလားတေရွာတို့အပုတ်ခံရတယ်ဆိုငေးတယ်လို့စက္ကန့်နဲ့တောင်မရှိဘူးဟုတ်ကလားဗျာဟင် တခါတို့ဒုတိယတော့အတာနောလောကောအနာပိတ်တော်တဲ့ဒုတိယစကားပဲပါဠိလိုပြောတာဗမာလိုတော့ဖြင့်ဒီလောက်ထိဦးမင်းကြီးကဆွဲတယ်ဦးမင်းကြီးမဆွဲတဲ့အချိန်ရှိပါနာမင်းကြီးကဟောတေမင်းကြီးကဟောတာကြီးကတော့ဒီလာကိုမြဲဆွဲနေတာကိုဟင်ဘသူအာကိုမလဲအတာနောဟုတ်ကဲ့ဘသူကဆောင်ဆောင်နိုင်လုံးအနာပိတ်တော် ဟုတ်လားဟင်အဖေအားကိုအဖေတောင်းဝင်ယူမယ်ထင်တယ်အမေတောင်းဝင်မှာပေါ့ဗျကိုညီကောင်မောင်နှမတွေရှိတာပဲဗျအတိုင်းဝိုင်းနဲ့ဟုတ်တာကြီးโอ้โหရောက်ရွာပဲရောက်ရွာအုတ်ချုပ်ရေးရှိတယ်ဗျလုံခြုံရေးကိုတို့ဝန်တောင်းဝင်ထားတာဟင်ဟိုမျိုးနေလားဒီတိုင်းလားဟာမယူနိုင်တာကြီးတဲ့ဗျာဟင်ဟင် ကဲဘသူတောင်းယူနိုင်တော့ဟုတ်ကလားအဲ့ဒီအုတ်ချုပ်ရေးလုံခြုံရေးကိုဂိုင်းနေတဲ့ပုဂ္ဂိုလ်ကြီးဒီပင်လျင်သူလည်းလိုက်ခွင့်တာဟုတ်ဟင်သူလည်းအဲ့ဒီအိုနာပေဆွဲရသူလည်းပါများတယ်ဟင်သူကဘာလို့အာကုန်လို့ဟုတ်ကလားဟိုဒီလိုဆိုဖះအာကုန်မဗျာဖះတောင်ပါဝါဟင်ဖះတောင်ပဲနေတော့အင်းဘာဖြစ်လို့တော့အငှားယုတ်ကြီးကတော့ပြန်ပြီးထားခဲ့ရတာဟုတ်ကလားဟင် သူမတီတော့ငါယူထားတဲ့ယုံကြည်ပြန်ရော့ရော့ရော့ရော့ငင်းယုံကြည်ဆိုပြန်ပေးကြရပြီဗျာဟုတ်ကလားဗျာအဲ့တော့ဘသူမှအာကိုးစရာမရှိဘူးတဲ့ဟုတ်ကလားဗျာဟင်ဟုတ်ကလားဗျာဒါတို့ဒုတိယသကလုံးလေးခုနရထပါဠတထေပါကိုအကြောင်းပြုပြီးဟောတာလေဗျာဟုတ်ကလားဟင်ပြီးတော့အတကောလောကောတပံအပကမနိယံနဲ့ဒါတို့ပါဠိလိုပြောတာဗမာလိုကတော့ဖြင့် ဒီလောကလို့ခေါ်တဲ့တတ္တဝါတွေဟာသူများမဆိုထားနဲ့ကိုယ်ကိုယ်ကစပြီးအကုန်ထားပြကြရမှာဟင်ဟင်ဟင်ဟိုဒီကနေ့မို့ငါရလက်ဝရဏလေးအကုန်ဝတ်ပေါင်းချုပ်မနော်ဟင်ဟင်ဟိုလုံကြီးကောင်းလေးဟောတာတောင်းဟင်လဲယူလိုက်ဦးမယ်ရို့ဟုတ်ကလားဗျဟင်အဲ့တော့အကုန်လုံးစွန့်သွားတာထင်တယ်ဘာယူသွားမှာလဲ ဘာမှယူသွားပြန်မရှိဘူးတဲ့ဒါနံပါတ်3စကားလေးဗျာဟုတ်ကလားဗျာနံပါတ်3စကားလေးနံပါတ်3စကားတို့နံပါတ်4စကားကြတော့ဟင်တို့ဘာတော့အတာတော်လောကောတဏှာတာတော်တဲ့အတိတ်သောလောကောတဏှာတာတော်ပါဠိလိုပြောတာဗမာလိုတော့ဖြင့်တို့ဒီလောကလိုဆိုတဲ့ဒီလူသားနဲ့တပါတ္တဘဝတွေတဲ့တဏှာရဲ့ကြီးကျွန်ဖြင့်နဲ့ဟင် သူခိုင်းတာလုပ်နေရတာဘယ်တော့မှရောင်ရဲတွေတော်ပြီလို့မရှိဘူးတဲ့ဟုတ်ကလားဟင်ဟင်ဟင်အာတိတ်တော်လောကောတဏှာတာတော်ဟင်ဘယ်တော့မှအလိုကြည့်တယ်ရှိလို့ဟုတ်ကလားတို့မနက်ကသမင်းစားဝါလို့တော်တာလားမဝလို့တော်တာဟုတ်ဝါပြီဘောဗျညနေဘာစားဖို့တို့ဟင်လူသေးလားဘာလို့ညနေကြပြန်စား ဟုတ်ကလားဗျဟိုညနေတော့မဝလို့တော်တာလားဝလို့တော်တာလားဟုတ်ဝလို့တော်တာပဲဗျမျက်ထင်မပါစားဖို့လို့ဝါပြီဘူးလားဟင်ဟုတ်ကလားလေဟင်ရတတလာလုံးစားမယ်ဗျာမတနှစ်ဗျာဟိုတတလုံးဗျာဟောအာဘယ်တော့ဝမှာတော့ဗျာဟင်ဒီလိုနဲ့တို့ဟိုတဘဝတဘဝဟင်တော်ပြီ မလိုချင်တော့ဘူးဆိုပြီးပြားတဲ့ဘဝဘယ်နှဘဝရှိကြတော့ဟောကလားဗျာဟင်တို့တို့ဘာတို့ဟိုလောလောလတ်လတ်နဲ့ပြောရင်ညပေမှာတောင်းဟုတ်ကလားညနေအထိလူချင်တုံးရှာတုံးထင်လေသူ့တုံးထင်လေဟဲ့ဘယ်လိုတော့ဟင်တော်ပြီဘယ်နှခါရှိဖို့ဟုတ်ကလားတော်ပြီဆိုလို့မရှိလို့ရှာပေးတာဗျာဟောတဏှကျွန်တဏှပဲယူသွားတာတို့ဘာရလိုက်တော့ဟင်ဘာရဘူးရ ဟုတ်ကလားဒီစကားလေးလေးကွန်းမယ်ဟင်ဘုရားကဟိုတို့ရထပါလာကိုခေါ်လိုက်တာလေဟုတ်ကလားဟဲ့ဟင်များလားဟဲ့များပါဗျာဟင်မများပေမဲ့များပါဗျာဟုတ်ဟင်ဟင်ဘုရားဘက်ကလာမများတာရထပါလာဘက်ကများပါဟင်ပြည့်သူတထေသားပဲဗျဟုတ်ကလားဟင်တထေသားပဲမဲ့သူတဏှကြီးအကျုံပဲထင်တယ် ဟင်တထေးနဲ့ဖြစ်ရင်တော့သူသားပေါ့တဏှာနဲ့ဘက်ကပြောတော့ကျွန်းပေါ့တဲ့နေတော့တထေးသားလားတဏှာကျွန်းဟာဟုတ်ကလားဗျာတထေးသားကဘာလို့ကြုံရှာမှာဟုတ်တထေးသားပဲဗျာဘာလို့ကြုံရှာမှာဟင်တဏှာတထေးရှာမှာပေါ့ဘာဖြစ်လို့တော့ဟုတ်ကလားဗျာဟင်သူတထေးသားတာဖြစ်တာတစ်ဖက်ကတဏှာကျွန်းဟုတ်ကလားဗျာဟင် အဲ့တော့တဏှာအကျုံတိုင်း तू တဏှာခိုင်းတာလိုက်လို့နေ तू ဘာရမှာဘာရနော်လက်ခါပြန်ရမှာတယ်ပေါ့လားဟင်ပေးလက်ခါပြန်မှာရဟင်အဲ့ဒါကို तू ကဟောဒီလောက်ပြောတာကိုဟိုးလောက်ကြီးသဘောပေါက်သွားဟင်တခါတဲ့တို့ဟိုသင်္ကန်းဝတ်ဖို့မိဘများကိုခွင်တောင်းတယ်ပထမတော့ဖရာခွင်တောင်းတယ်ပေါ့ဗျာဟင်ဖရာကဟိုသူ့သားတော်ရာဟုလာနဲ့ ညီတော်မင်းနောင်ကိုရာဟုပေးတဲ့အတွက်သူ့ခမဲတော်ကြီးကမခံရတဲ့အောင်ဖြစ်တယ်ဟင်ဟိုသူ့သားဖျားဖြစ်သွားတယ်ဟင်ဒုတိယသားကြာမေးတယ်ညီတော်မင်းနောင်ကြာမေးခုငါလက်ယုံရှိသေးကိုတော့တော့ညီတော်မင်းနောင်တို့နမ်းတက်မလို့ထင်တယ်ဟဲ့ဟင်မင်္ဂလာပွဲထင်တယ်အဲ့နှစ်ပွဲကျင်းပါမယ်နေ့ပဲဆွဲခေါ်သွားတော့အဖေဘယ်လိုနေမလို့ အဲ့တော့အိုးခေါ်ရင်ခေါ်ပါသေးပေါ့ငါမီးလေးကြံပေးဟင်တော်ဒီကြောင့်အမီးလေးလည်းခေါ်သွားရောထင်တယ်အဲ့ဒီမှာပင်နေမတိထိုင်တိဖြစ်တယ်တဲ့အဲ့တော့ငါတောင်းဒီလိုဖြစ်မှာသူအဲ့ဒီချိန်မှာတဂရကံထင်တယ်ဟင်တဂရကံပုဂ္ဂိုလ်တာမန်ပုဂ္ဂိုလ်မဟုတ်ပါဘူးဗျဟင်မချိမဆန်ဖြစ်တော့ဟိုဒီလိုသာကြံတဲ့ပုဂ္ဂိုလ်တွေရောက်လို့ရင်ကြံတဲ့မိဘကသူ့လိုငဲ့မှာမဟုတ်ဘူးဒါနဲ့အဲ့ဒီမိဘများက ခွင့်မပြုခဲ့ရင်ရှင်ဖျားဝတ်မပြီးပါနဲ့တပြည့်တော်ဒီလောက်ခါပါတယ်လျှောက်တဲ့အတွက်အဲ့ဒီကစားပြီးသူနိမိဘခွင့်မပြုရင်ဝတ်ပေးဘူးဟုတ်ကလားဗျအဲအဲ့တော့သူမိဘသူခွင့်တောင်းဆိုတော့ဟောရထပါလာတယ်ဆိုတော့တူဒီတော်သားလေကိုကလည်းပဲမယ်တော့ဟဲ့ဒါလေးအာကိုကမှာထင်ဟင်ကြိုးတော့နောက်ခံလေးလားဟင်ဟင်ကြီးရင်အာကိုဖို့လားဟုတ်ကလားဟဲ့ ဒါရသားသမီးတွေမွေးတာဟုတ်ကလားသားသမီးတွေတော့မွေးတာလားကိုယ့်ကိုမွေးတာဟုတ်ပါတယ်ဗျာဟာတော်နေကျုပ်မိဘနဲ့သားသမီးညာတိုက်ပြီးတော့ဖြစ်ပါဦးမယ်ခင်ဗျားတို့ဟင်ဟင်ဟင်ဟောသားသမီးချစ်လို့မွေးတာမဟုတ်ဘူးလားခင်ဗျာအလောကရောမဗျာဟုတ်ကလားအဖို့တိဖေးဟင်ဒေါက်တာကြီးကိုဘာလို့မွေးတာတော့လုံဘူးဗျာ ဟာလှုပ်ဘူးပြဟောပြလှုပ်ဘူးပြဟိုထိုးကိုဝတ်သွားမွေးထာနဲ့ထိုးကိုဝတ်သွားကော်ဖီတရေအုပ်စုကတော့ကြည်ပါဟင်ဟင်ဟင်ဟင်အဲတို့ပါတော့ကွဟိုငယ်စဉ်ကာလကြတော့ဟိုမိခင်ရဲ့နှုတ်ဆိုတာတွေးတယ်ပြစ်တာကြောင့်တွေးရမယ်နှုတ်ဖြစ်တာလေအဲ့ဒါကိုမိမိတွေးနေတွေးတဲ့အချိန်ကိုတန်အောင်တုတ်ကုန်ဖြစ်တာလေအဲ့တွေးတွေးချင်းပေါက်လာတယ်လေဟုတ်ကလား တို့ကြီးလာတဲ့အချိန်ကြတော့တို့အသားများကိုမကြက်တကြက်ချက်ပြီးတော့သားကြီးအထူးသဖြင့်အမဲကသားဖိုးသေးဟင်အဲ့ဒီကဘွေးမကုံနာနဲ့တို့သွေးနဲ့ပြည့်တဲ့အချိန်ကိုတန်ကောင်တုတ်ကုန်ဖြစ်တယ်ဟုတ်ကလားအဲ့ဒီတန်ကောင်တုတ်ကောင်ဟာကိုသွေးနဲ့သူ့သွေးနဲ့ပေါင်းလို့ရတဲ့ကလေးမဟုတ်ဘူးလားဒါလေးများတို့အိမ်မှာတည်ရင်းနဲ့ညာမွေးဖွာလာရင်ပြေးပြီးပွေလိုက်တပေါ့ဘာဖြစ်လို့တော့လဲ ကိုသားမဟုတ်ဘူးလားဗျဟင်ကိုသားမဟုတ်ဘူးလားဟင်ဘာလို့ပြေးမပွေတော့ဟင်းဟောဗျာဟင်အဲသူကတော့သားချစ်လို့မွေးတယ်ထင်တာပါပဲဟင်အမေလို့ရတော့ဘူးဟေးဒီနာကအာဘူးတိတွေလေဟင်ဟင်အဲဟိုကလည်းတူဦးရီတော်သားလေးဆိုတော့သူ့မျောရင်းချက်ကလေးနဲ့ဟိုးရ ဟင်ပြီးတော့ရှိသမျှတန်ရောတင်ကတူးတဲ့တင်သူကပုံထားတယ်လေဟင်အဲ့တော့လှည့်ရပါမလားလှည့်ရဘူးဒီကလည်းပဲတို့ဟိုပေမင်းကြီးစီသွားနေတာသူမြင်နေတယ်ထင်တယ်ဟဲ့ဟင်သူကိုယ်တိုင်ပေမင်းကြီးတိုင်းကြီးကိုသွားနေတော့ဒီကလေးကမင်းနေပြီသူတမ်းမာထင်တယ်ဟိမဲ့ကျင်နဲ့ရောက်နေတယ်ထင်တယ်ဟိတမ်းမာတမ်းမာတမ်းမာရိုးရိုးတမ်းမာလားဟိဟင် ဟင်ကောင်းတာလုံးရင်ကောင်းတာဖြစ်တယ်ဆိုတဲ့တဏ္ဍာမျိုးမဟုတ်ဘူးသူဖြစ်နေဟုတ်ကလားဟင်ပြီးတော့ဒီလိုကြီးတို့တင်လေးစီသွားနာသူ့အမေကလည်းဝင်းကင်သူ့ဖျောက်ကဲလားဟင်ဒါအမေကြီးသူနာမှာရှိတာပဲအဲ့တော့ဒီမေဒီဖေမကဲနိုင်ဘူးဆိုတာဒါလည်းသူသိကလေးကတဏ္ဍာမြင်မြင်နေပြီထင်တယ်တမ္မာယူလို့မက်ကျင်ကြည့်အောင်ရောက်နေတဲ့တမ္မာထင်တယ်ဟဲ့ဟုတ်ကလားဗျာဟင်အဲ့ဒါကိုမြင်နေတဲ့အတွက် ဟောတခါတည်းကိုတို့မစားမတော့ဖဲနဲ့ကိုသာမပြဟုတ်ကလားလေဒီဟာမှမိုးရရင်မစားတော့ဘူးဟုတ်ကလားလေဟင်အဲ့တော့မိဘနဲ့သားသမီးဟုတ်ကလားတင်းဝင်ဆိုရင်ဘယ်သူကရှော့အောင်မလို့ခိဘာဖြစ်လို့တော့ချစ်သူနဲ့အချစ်ကြီးသူနဲ့အချစ်သေးသူအားပြရင်ဘယ်သူရှုံးလို့ဟိုးဟိုလက်ဝဲတို့တို့တို့ဘာတော့လဲဟို ဘောလုံးလို့ကြတော့အာကြီးတဲ့ဘက်ကနိုင်တာမဟုတ်ဘူးလားဟင်လက်ဝေလည်းအာကြီးတဲ့ဘက်ကနိုင်တာမဟုတ်လားဒီမှာလည်းအာကြီးတဲ့ဘက်ကနိုင်ရမှာပေါ့ဗျာဟုတ်ပါမလားဗျာတို့အာကြီးတဲ့ဘက်ကနိုင်တာမဟုတ်ဘူးလားဟုတ်ကလားလားဘယ်လိုဟာတို့ဗျာအာကသာဒါလည်းအာကသာပဲမဟုတ်ဘူးလားဟောဗျာဟောဗျာဟောဗျာဟောဗျာဟာဟိုအာကသာကြတော့အာကြီးတဲ့ဘက်ကနိုင်တာမဟုတ်ဘူးလားဘောလုံးလို့လည်းအာကြီးတဲ့ဘက်ကလက်ဝေလည်းအာကြီးတဲ့ဘက်က ဘာလို့လို့အဲ့ဒီဘက်ကအာကြီးတဲ့ဘက်ကမဟုတ်လားတော့ပြေးလဲအာကြီးတဲ့ဘက်ကမဟုတ်လားအဲ့တော့အာကြီးတဲ့ဘက်ကနိုင်တာပဲဗျာဒီတော့ဟုတ်ပါအာခင်ဗျတော့မြန်ပြောသလားခင်ဗျဟင်ဟင်ဟုတ်နိုင်မှာမလားဗျာဟာဖိုးတင်ဆိုရတော့ပုံတန်ဖိုးကိုမှရှင်ကဲမမေ့တော့ပါဘူးဗျာတော်လေဖိုးကိုတော့မှဟင်ဟင်ဟင်ဘယ်နဲ့တော့ဖိုးတင်ဆိုဟင်အာကြီးတဲ့ဘက်ကဆိုတာ လို့အာသူတို့ရအောင်မန်းလေးမန်းလေးချင်းတို့ဘယ်လိုက်ရှာနေမှာဟာကျုပ်ဘက်ကဘယ်သူမှဘယ်မလိုက်တော့ပါဘူးလားဟင်ဟင်သူတို့မန်းလေးမန်းလေးချင်းတို့ဘယ်လိုက်ထားနေတူပါဗျာဟင်အဲ့ဒီမှာဆုံးပေးရရတယ်အဲ့တော့ယဟန်ဘဝရောက်ဟင်ဘုရားရှင်ဒီမှာသူနီတောင်းရှစ်ခေတ်ကနီတောင်းဟုတ်ပါလားအခုလိုဟိုကလေးတစ်ခါတည်းထည့်ပြီးတော့လွှဲနေတယ်လို့လောက်ရပါဘူးဗျာဘုရားလည်းထက်ကဟင်ဒုက္ခကြတော့ဘယ်နဲ့ခွေး အိုအေးအေးအေးနဲ့ကိုပုတ်ထင်းတယ်ဟင်ဟောဖရားလက်ထက်တုန်းကလီတောင်များဟောဟောဒီလိုဟောလိုဟောလိုကျင့်ဆိုပြီးပေါက်ခလားဟင်တကယ်သွားခြင်းသူကဟောလမ်းလေးသာပြောလိုက်ပါဟင်တန်းသွားဟင်တကယ်သွားခြင်းသူကိုဗျာဟင်ဟင်လမ်းလေးသာပြောပါကိုဟောဒီတိုင်းဒီတိုင်းဆိုသွားမယ်ဆိုထသွားတာဘာဖြစ်လို့တော့တကယ်သွားခြင်းလို့ဟုတ်ကလားဗျာ ဟင်းတို့ဟာတို့နာမမေးဘူးထင်တယ်ဟင်အဲ့တော့ဟိုတို့ဘိုးဆရာတော်ဘုရားကြီးဟောဒီလိုဒီလိုဒီဒီနဲ့ပြောလိုက်ဘူးလားဟင်တော့ထသွားပေါ့ဟာအလောကရောမဗျာဘယ်လိုတွတ်တွတ်ကြီးလားတုံနှေးတုံနှေးလားဘာလို့ညံ့ညံ့မရောက်ချင်လို့ပေါ့အလောကရောမဲဟင်ညံ့ညံ့မရောက်ချင်လို့လည်းတူပါလား ဟောသူကတော့နေနေပြီအဲ့ဒီတို့ဟင်ဟိုဗလေးရဲ့ဥယျာဉ်ထဲမှာသွားကျင့်တယ်ဟုတ်ကလားကြည်တော့ဖက်ရှင်ကလေးရွယ်ငယ်လေးထင်တယ်ဟဲ့ဟင်ငယ်ငယ်လေးငယ်ငယ်လေးသို့တော့ငယ်ပေမဲ့သူကရတဲ့အခွင့်အရေးအကုန်ယူတော့မှထင်တယ်ဟင်ဖရာဘာဝနာနဲ့ကြုံတဲ့ခွင့်ယူယူရမှာထင်တယ်ဟင်ဘာဝနာပွင့်နေတဲ့ခွင့်ရေးကောဟဲ့ပြီးတော့တမ္မာခွင့်ရေးကောဟဲ့သူ့မှာရှိနေတဲ့အကြည်တက်ရဲ့ခွင့်ရေးတွေကောဟဲ့ အကုန်ယူတယ်အဲဒီမှာတို့ဘယင်ကသူ့ဥယင်တက်ကို အပြောလာတော့အဲ့ဒီယဟန်လေးသွားတွေ့တယ်ရထပါလာယဟန်ဟင်ဟိုခုတော့ယဟန်လေးပြောတာပေါ့ကွယ်တော်လေးကြတော့သူတို့ကဟိုတကိုးရာမှာဣတိရေရတဲ့သူလက်ဝဲရံလေးတွေပါသွားတယ်အဲ့ဒီရထပါလာဟုတ်ကလားဗျာဟင်အဲအဲ့ဒီဘယင်ကသွားပြီးတော့သူ့ဥချဥချပြီးတော့ဗာပြောအရှင်ဘုရားငငယ်လေးပဲ ဒီအရွယ်လေးဟာပြောလို့ပါလို့ကောင်းဆုံးအရွယ်ပဲတဲ့အဲ့တော့တို့လောကီစည်းစိမ်ကိုလုံလောက်အောင်ဝါအောင်သုံးပြီးမှယဟန်ပြုတော့ဘာဖြစ်တယ်ဘယင်ကသူ့မေးတာဟင်ဟင်ဘယင်ကသူ့ကိုအဲ့လိုမေးတယ်သူကြည့်တော့ဆက်ချင်းလေးကလေးကိုဟုတ်ပါဟိုဆိုလိုတာတော့ဆက်ချင်းလေးတာမဲနဲ့အခွင့်အရေးယူတာလောဘကြီးရမလားလို့တာထင်တယ်ဟိဟင် တာတင်နေဟင်းဟိုဘယင်ကတော့ဘယ်နဲ့တော့ခွေးယူသေးဘူးထင်တယ်တဏကြုံတဏခိုင်းတာလို့တော့တိုက်ပြီမှာတော့သူဘယင်တဏနဲ့ကြတော့ကောက်ကလားဗျဟဲ့သူကတဏကြုံတဏကြုံတာဖြစ်နေတာ तू အိုနာပြီးအစွဲဘောခံရတယ်ထင်တယ်ဟုတ်ကလားတိုင်းပြည်အုပ်ချုပ်ရင်းနဲ့ तू ရောအိုနာပြီးတိုင်းလိုက်နေရတယ်ထင်တယ်ဟုတ်ကလားတိုင်းပြည်တော့ तू အုပ်ချုပ်နိုင်တယ်သူ့ကြတော့ဘယ်သူကအုပ်ချုပ်လို့ဟိ ဟောဒီဦးနာဘီကနေလွံ့မြောက်အောင်ဟုတ်ကလားဗျာဟင်ပြီးတော့ဘယင်းဘလောက်ပဲဖြစ်နေနေသူ့နန်းဆံတဲ့ကုံလို့ရှိရင်လက်ကြည့်လည်းပြားမှာထမင်းဟုတ်ကလားဗျာဟင်အဲဒါကိုဓာထဘာလာကဟောလိုက်တယ်သူဘယင်းဟင်အရှင်မင်းကြီးဟုတ်ကလားဟဲ့ဟင်ငယ်ဒီဖြစ်စီကြီးဒီဖြစ်စီဟုတ်ကလားဟင်ဦးနာတိ ဒီသုံးချက်နဲ့အညီပင်းကြိုင်ကိုပဲသွားနေရတယ်ငယ်သူမှုပင်းကြိုင်မသွားဘူးရနေတာရှိသလားပြင်းရင်သူကအဲ့လိုဖြေလိုက်တယ်ဟုတ်ကလားဗျာဟင်အဲငယ်ပေမဲ့လည်းသွားနေရတယ်အဲ့တော့ရှင်မင်းကြီးတဲ့အဲ့ဒီအဲသွားနေဦးတဲ့နာတဲ့ပေးတဲ့ဟုတ်ခလားအခြေသုံးတဲ့နဲ့ထင်တယ်ဟဲ့သုံးဖို့ကျိုးသုံးချောင်းနဲ့ထင်တယ်ဟဲ့ အဲ့လိုသွားနေရတာကိုကျွန်ုပ်ဒီလိုသွားနေရပါတယ်ကဲတော်မူပါဆိုတော့လေဘယ်သူကမှတောင်းယူမဲ့သူမရှိဘူးတဲ့ဟုတ်ကလားဟင်အဲ့တော့ဒီတိုင်းသွားလို့ပြေလို့ရှိရင်လေကျွန်ုပ်ဟာလက်ကြီးနဲ့ပြန်ရတော့မယ်ဘဝဟုတ်ကလားဗျာတကယ်လို့ကျွန်ုပ်ဒီတရားကို အာမထုတ်ဘူးဆိုလို့ရှိရင်တဲ့တဏှာခိုင်းတာကိုကျွန်တော်လောရလိမ့်မယ်တဲ့ ။ဒါမှမဟုတ်ကျွန်ုပ်ဒီခုချင်းကားကတော့တဏှာကိုသူတော်လှန်နေ။သူခိုင်းတာမလုပ်ဘူးတဲ့။ဟုတ်ကလားဗျာ။ဒါမှမဟုတ်ကျွန်တော်ရာဝတိအဲ့ဒါလေးဖြေလိုက်တပြည့်။ဟင်အဲ့တော့ဘယင်လဲဝန်တာဝန်မြောင်းတဲ့ဟိုတာရုကောင်ပေါ်လေးသူများလောက်ထားတော့ဟုတ်ကလားသူကမလုပ်နိုင်တာကျွန်တော်ရောတပြည့်တော်အတွက်တော်တော်ဆုံးမှာပေါ့ဟုတ်ကလားကိုတော်ကောင်းနေကောင်းနေဆက်လို့ဟုတ်တယ်ဟင်ဟင်တပြည့်တော်တော့မအားသေးလို့ပေါ့ပြန်သွားပါဟုတ်တယ်ဟင် ဟင်ပြောင်းသွားရောဗျာအဲ့ဒီကနေရတာပါလာကျင့်ကျင့်ပြီးနောက်ဆုံးသူဟောတို့ဟိုတကူရာမှာတို့ပါတော့ပေါ့ကွယ်ရှင်မမောက်ကလန်တို့ကဲတို့အဲ့ဒီတကူအီဒရက်နဲ့သူကဟောရဟန်းကိစ္စပြီးသွားတယ်ဟုတ်ကလားဒီလိုဆိုသူတဏှာဟောတော်လာမလားထင်တယ်ဟင်ဟင်တဏှာတွေကရှိသမျှကြည်လီတာအကုန်တော်လာပြီထင်တယ်ဟုတ်ကလားအိုနာပြီး ဒါကိုလည်းသူတဘဝသာဆွဲခံတော့မယ်ထင်နှစ်ဘဝဆက်ဆွဲခံအောင်မလားဟင်ဟုတ်ကလားဗျာအဲ့တော့တဘဝတော့ပြင်ငါမသိလို့မင်းခန္ဓာကိုယ်ကိုယူထားတယ်ဒါတော့ရှိပြီတော့ဟုတ်ကလားနောက်တစ်ခါတော့ပြင်မင်းဆွဲတာငါမခံတော့ဘူးဆိုသူကိုယ်သူအစိုးရကိုရသွားတယ်ဟင်အစိုးရကိုသူကိုယ်သူအစိုးရသွားပြီထင်တယ်ဟုတ်ကလားဗျာဟင်ပြီးတော့သူဟိုဟိုလောကီစီစဉ်လေး အိမ်ကြီးရာတွေတိုက်ပြီးဒါကြတော့ဘလုံးထားပြခဲ့ရတာထင်တယ်သူ့ရဲ့နိဗ္ဗာန်ဆိုတဲ့အမေရိကြီးကြတော့ထားကြရမလားလက်ကြီးကိုသုံးပြီးဝင်သွားမှာတင်မလားဟုတ်ကလားဗျဟင်ပါဖြစ်လို့တော့သူအခွင့်ရေးရတဲ့လေးခုကိုယူတတ်လို့ထင်တယ်ဟင်တို့ဒီဘောဗျဟင်ဟင်ကောင်းတယ်ကောင်းတယ်မှားသေးလို့ပါတော့ ဟင်ဟုတ်ကလားဟင်သူ့ဟာလားဟိုနေဖို့တော့ဖြင့်ပြေကြဘူးထင်တယ်ပြေဖို့ကဟုတ်ကလားဟဲ့တို့ပြေဖို့ပြေတာပဲလားပြေဖို့ကမပြေကြဘူးလားဟုတ်ကလားအဲ့တော့တို့သောသေးထင်တယ်ဟင်အသောသေးလို့များလားလို့ဟင်ဟုတ်ကလားသောသေးလို့နေမှာပါလားဟင် ဟင်းဟောဒီရေတွေဆိုတာတို့ဘာလို့လောကီစိတ်တွေခံမလို့ကောင်းနေတဲ့ရေပဲခံမတတ်အောင်ပါအာလောကရောအာလောကရောမဲဟင်ဟင်ဟင်ဘယ်နဲ့တော့ဟိဟင်အခွေတော့တို့ဟောဗုဒ္ဓဘာသာမှန်သမျှအဲ့ဒီလေးခုလုံးရှိတယ်ဗျာဟင်ဟုတ်ကလားအဲမရှိသူရှိသလားအကုန်လုံးဟုတ်ကလားဟင်ဖျားပွင့်တဲ့ချိန်နဲ့ခုတို့ရှိနေတာတယ်ဟဲ့ ဟောတော့ဘုရားသာသနာရှိနေရင်ဘုရားရှိတုံးကနဲ့တူတူပဲထင်ဟင်ဟုတ်ကလားဟင်ပြီးတော့တို့ခုသာသနာထုံးရတဲ့နေရာရောက်နေတာထင်တယ်ပြစ်တန်တွေမှာဟုတ်ပဲဟင်ပြီးတော့တို့ကိုယ်တိုင်ကတာမာယူတွေရှိနေကြတာပဲဟုတ်ကလားဗျာအဲရှိနေကြတာတို့မယူတာပဲရှိနေတယ်ရှိတဲ့ခွင့်ကြီးကိုမယူတာဟင်တော့မယူခြင်းလို့လည်းတူတယ်ဗျာဘာဖြစ်လို့ပါလဲ ဘေးတို့ပြောတာကဘယ်ကယူရမှာတော့ရွာထဲမှာကိုယ်လုံးလုံရင်းနဲ့အဲ့ဒီတည်းကခုနတော့တာမန်နဲ့ဟိုမိစ္ဆာဖွဲ့ပြီးပြီထင်တယ်ဟင်တို့ခုနပြောတဲ့ကိုယ်ဘက်ကခြူတာခြူတာလေးရဖြစ်ပြက်ကိုရှုနေရင်တို့တာမန်မထင်ရောက်မှာပါပဲဒါကြက်ဟေ့ကြက်ဟေ့ဆိုရင်မိစ္ဆာမထင်ရောက်မှာပါပဲဟုတ်ကလားဗျအဲ့တော့ရွာထဲမှာကိုယ်ဘာလုံလုံလုံတဲ့အလုပ်ဒီပေါ်မှာတို့ဒီတတိလေးယူသွားရုံနဲ့ထင်တယ်ဒီလိုတို့တို့ဒီခွင့်ကြီးတွေကိုတို့ဖျားလက်တဲ့တုန်းကလည်းမရနိုင်ဘူးလား ဟင်ဟင်ယူခြင်းယူလို့ရပါတယ်ဟိုပြောရောမယ်ဟင်ဘသူကများသိစိတ်ထားလို့တော့ဘသူကသားထားလို့တော့ဟင်ဟင်ဘာဖြစ်လို့မယူတာတော့ဟင်ဟင်ဘာဖြစ်လို့မြန်မြန်လေးမယူတာတော့မေးလာတို့ဘက်ကဒီအခွင့်အရေးကိုတို့ဖို့ထားကြတဲ့ခွင့်ရေးလို့ပြီးဖို့ပဲလိုတယ်ထင် ဟင်တို့သုံးဖို့ထားကြတဲ့အခွင့်ရေးလို့သိဖို့ပဲလိုတယ်ဟင်သိရင်ယူမှာပေါ့ဗျာအေးကဲနာကြအောင်ဆို